ခန်းကြီး6အငယ်1မှ9ဩစီမင်းကြီးအနေဆာရောက်သောနှစ်တွင်သာရဖျားသည်အလွန်မြင့်မြတ်သော ပလင်ပေါ်မှထိုင်တော်မူသည်ကိုငာမြင်၏အဝတ်တော်တစားသည်ဗိမာန်တော်ကို ဖြစ်လေ၏ကောင်းကင်တမန်တရတ်တို့သည် ပလင်တော်တစ်ဖက်တစ်ချက်၌ရပ်နေကြ၏သူတို့သည်အတောင်6ခုစီရှိ၍အတောင်2ခုဖြင့် မျက်နှာကိုဖုံးလျက်အတောင်2ခုဖြင့်ခြေတို့ကိုဖုံးလျက်အတောင်2ခုဖြင့်ပြန်တက်ကြ၏ သူတို့ကလည်းကောင်းကင်ဘုရားရှင်သာရဘုရားသည်တန်ရှင်းတော်မူ၏တန်ရှင်းတော်မူ၏တန်ရှင်းတော်မူ၏မြေကြီးလုံးသည်ဘုံတော်နှင့်ပြည့်လေ၏ဟုတပားကိုတပားကြွေးကြော်၍မွဲ့ဆိုကြ၏ထိုသောသောကြွေးကြော်တန်ကြောင့်တကတိုင်တို့သည်လှုပ်ရှား၍မိကိုနှင့်တိမ်လုံးပြည့်လေ၏ငါကလည်းငါ၌အမင်္ဂလာရှိ၏ငါအကျိုးနည်းရှိပြီအကြောင်းမူကားငါသည်ညဉ့်ညူးသောနှုတ်ခမ်းရှိလျက် ညင်ညူးသောနှုတ်ခမ်းရှိသော လူမျိုးတွင် နေလျက်နှင့်ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားတည်းဟူသော ရှင်ဘုရင်ကိုကိုယ်မျက်စိနှင့်မြင်လေပြီတကားဟုဆို၏။ထိုအခါကောင်းကင်တမန်တရတပါးသည်ယဇ်ပလ္လင်ပေါ်ကမီးညှပ်ဖြင့်ယူသောမီးခဲတခဲကိုလက်နှင့်ကိုင်လျက် ငါရှိရာသို့ပြန်လာ၍ငါနှုတ်ကိုတို့ပြီးလျင်ဤမိခဲသည်တင်း၏နှုတ်ခမ်းကိုတွေ့ပြီးတင်း၏ဒုစရိုက်ကိုတုတ်တင်ပြီးတင်း၏အပြစ်လဲဖြေရှင်းပြီးဟုဆို၏ အငယ်၈မှ73တဖန်သာဝရဘုရားကငါသည်အဘဲသူကိုဆေလွတ်ရမည်နီငါတို့အဖို့အဘဲသူတွားမည်နီဟုမေးတော်မူတန်ကိုငါကြားလျင်ငါကအကျွန်ုပ်ရှိပါ၏ကျွန်ုပ်ကိုဆေလွတ်တော်မူပါဟုလျှောက်လေ၏သာဝရဘုရားကလည်းထိုလူမျိုးရှိရာသို့တွားပြီးလျှင်တင်တို့သည်ကြားလျက်ဖြင့်အ내ကိုနားမလဲပဲကြားကြလိမ့်မည်မြင်လျက်ပင်အာယုံမပြုတ်ပဲမြင်ကြလိမ့်မည်ဟုပြောလော့ သူတို့မျက်စိမမြင်နားမကြားစိတ်နှလုံးမသိအကျင့်မပြောင်းလဲသူတို့အနာယောဂါကိုငါမငြိမ့်စေရသည့်တိုင်အောင် သူတို့စိတ်နှလုံးကိုမိုက်စေလော့သူတို့နားကိုလည်းထိုင်းစေလော့သူတို့မျက်စိကိုလည်းပိတ်လော့ဟုမိန်တော်မူ၏အိုထာဝရဘုရားအဘယ်မျှကာလပတ်လုံးကြာပါလိမ့်မည်နည်းဟု ငါမေးလျှောက်ပြန်လျင်မြို့တို့သည်မြို့သားမရှိအိမ်တို့သည်အိမ်သားမရှိအောင်ဖျက်ဆီးခြင်းတို့ရောက်သဖြင့်တပြည်လုံးသည်လူစိတ်ညံရာတက်တက်ဖြစ်သည့်တိုင်အောင်၎င်းဒါဝရဘုရားသည်လူတို့ကို ဝေးသောအရက်တို့ ပြောင်းစေတော်မူ၍ပြည်ထဲမှများစွာသောစွန့်ပစ်ခြင်းရှိသည့်တိုင်အောင်၎င်းထိုကာလသည်ကြာလိမ့်မည်ထိုပြည်၌ဆယ်ဖို့တွင်တဖို့ကျွင်းသေးတော်လဲထိုအကျွင်းသည်အထက်ထက်ဖြစ်စည်းခြင်းကိုခံရလိမ့်မည် သို့ရာတွင်ထင်းယူပင်နှင့်တပိတ်ပင်တို့ကိုခုတ်လှဲ၍တင့်ငုတ်သည်ကျွင်းတကဲ့သို့တန်ရှင်းသောအနွယ်သည်ထိုပြည်၌အငုံဖြစ်လိမ့်မည်ဟုမိန်တော်မူ၏